တက္ကရာ1385ခုဝါဇူလာသန်း10ရက်နေ့2013ခုနှစ်9လပိုင်း18ရက်နေ့တွင်နန္ဒကျေးဇူးတော်ရှင်မဟာဗောဓိမြိုင်ဆရာတော်ဖရာကြီးညီရတံမြတ်စွာဘုရားဆုံးတော်ကပွဲတွင်ဟောကြားချီးမြှင့်တော်မူသောတရားတော်နော် ရားကိုကူတော်သူတကူကြီးပြနိုင်၏ဘုရားသာသူသည်နာပိန်တမောဖရာဖရာရှင်ဤတကူဒီသောအနုဘောတော်ကြောင့်ရံပေါင်းကိုအောင်ပြနိုင်၏ဓမ္မကပူဇံမဟာပညာဝန်တော်တရားအပူဇော်နှင့်ပညာရှိစေနိုင်၏ ဓမ္မတာတိဖိနအာလာဟောတရားတော်ဤတကူတော်ကြောင့်ဇီဝနာလာဟောပူပွားစေနိုင်၏တန်ခတာတိဖိနမဟာလာဟောတန်ခအပူဆိုခြင်းသည်ဇီဝဖိဖိဥစ္စာယနာကိုပူပွားနိုင်၏တန်ခတာတိဖိနမဟာယာတော်တန်ခတော်ဤတကူတည်သောအနုတော်ကြောင့် ကောင်းမြတ်သောချွေရန်ချောသောဦးရစေနိုင်၏ဒီကေတုတကူပညာစီစုဥက္ခာယရနာကိုပြီးစွာနိုင်သောဘုရားတိဟုသောမြတ်ဆိုးယရနာဘုရားတိဟုသောမြတ်ဆိုးယရနာသံဃာတိဟုသောမြတ်ဆိုးယရနာဤအမြတ်ဆုံးသောယရနာသုံးပါးတို့ကိုကျူတင်နာမျိုးလက်မူ၍ စေကိုပူဇော်ပုံယောမန်ရှောကတောချာယာတော်ဣပနာမကုသကံစီရနာကြောင့်မိမိမိမိတို့ဤကိုယ်တွင်ကိုပတ်နထာနာရုံ၌ဖြစ်စီကိန်တွင်အိမ်ပတ်နထာနာရုံ၌ဖြစ်စီရပ်ွယ်ခွေရွာခွေရွာပတ်နထာနာရုံ၌ဖြစ်စီယူတွင်ယူပတ်နထာနာရုံ၌ဖြစ်စီ နေတွင်နေပတိုင်းတွင်တိုင်းပပြည်တွင်ပြည်ပနထာနာလိုလည်းဖြစ်စေဖြစ်စေจิตတရောက်စေရောက်တံကုန်သောအနိဋ္ဌပိဋံယမပေါလို့သည်ပေချာပက်ခြင်းရမတင်ရောတာခေတုကိစ္စလွင်ကြောက်မရောက်တာဒီကဖြစ်၍မိမိတို့ရည်ရွယ်ထားမှန်တာအတော်လောကီစု လောဘတာစုပေါင်းနဲ့ပြည့်စုံကြပါစေ။သေသေ Viva တူဘုရားပူဇော်ကြတာဒီဟိုပူဇော်ပုံပူဇော်နီးကိုယ်တဲ့ထီရဝါရငါးနိုင်ငံရှိဟုတ်နော်ငါးနိုင်ငံနဲ့မှာထိုင်းရယ်ကမ္ဘောဒီးယားရယ်လာအိုရယ်နေကစားမတည်ဘုရားလို့အာယုံပြုလိုက်ရင်သူကဘုရားဖြစ်တာ သူစားလေးပဲပါလာပဲကြောက်ခဲလေးသုံးလေးပုံတော့ပုံပုံပြီးအဲ့ဒါငါဖျားကွာဆိုရင်ကိုကိုယ်စီတဲ့နာကဖျားဖြစ်သွားတဲ့အတွက်အာယုန်တိုင်းဖျားလာဖျားဟိုကတော့တော့ပဲပုံဟုတ်နော်သူတိုင်းပြည်လည်းရှိတာပဲဗျာစက်ကူကြက်ကူတို့ပုံနှိပ်ထားတာလေလေဒါကဘာဖျားဒါကညာဖျားနဲ့အဲတို့ကအဲ့ဒါဘာဖျားညာဖျားနဲ့အာယုန်ယူပြီးရှ िख ူရင် အဲ့တော့ဘုရားရှိခိုးတာနဲ့တူတူပဲကိုကတော့စိတ်ကူကြပဲလေဟုတ်တော့စိတ်ကူကြပဲဗျာတို့လိုတို့အာယုံကဘုရားလိုအာယုံပြုလိုက်ရင်အဲ့ဒါဘုရားဖြစ်သွားဟုတ်တော့တို့ဒီဟိုရဲ့ညာမာရဲ့ဒီနှစ်ခုကသာတို့နေကစားတင်တဲ့ထုံးစံရှိတာဟုတ်တော့နေကစားတင်ကြောင်းလည်းတို့ရွှေချက်သူတို့ပါပြောလိုက်ပြီးပါပြီဟင်ဟုတ်တော့ နေကစားတင်ပုံဆိုအဲတို့ဒီတော့ကြတော့တပါးလေးဗျဧကစားကြီးဖြစ်တော့မတင်ဘူးပေါ့ဗျာရပါမယ်ဒီအရှင်ဘုရားလေးဆန္ဒလို့တကယ်တော့ဗျာတပီတော်လေးချောင်းတာလို့ဗျာနေသူငါးပါးမှာလေဒါကြောင့်မို့နေကစားမတင်ပါနော်နေကစားမတင်တော့လည်းပဲတို့ပါတော့ဖျားလို့အာယုံပြုလိုက်ဖျားတို့က ကြောက်ဖင်းလို့လည်းရမထားအုပ်ပုံနဲ့ရမထားတေသားနဲ့ရမထားနဲ့တေသားတော့ကိုဖိဟိုပူဇော်ရင်တို့ကတေသားတော့ပဲကုသိုလ်ရမှာနော်တဲ့တို့ထင်ရှားဖျားခဲ့တို့အဲ့ဒီထိတို့စရောက်ပြီးတော့တို့ဖျားထုတဲ့နေရာကိုထင်နိုင်ထုလို့မရဘူးစာထဲမှာကိုမှတ်သားပါပြီလားလက်ဘူးတော့အကျေကဘလောက် နေရွက်တော်ကပဲနဲ့လက်ချောင်းကစားလေကြည်ချောင်းကစားလေအကုန်လုံးအရတော်ကစားအကုန်လုံးသူ့မှတ်တမ်းရှိပြီးသားတို့ဗုဒ္ဓဘာသာမှာဘာညာလေးတယ်လို့ပြောစရာမလိုတော့အောင်မှတ်တမ်းရှိတယ်အဲ့ဒီမှတ်တမ်းကိုကြည့်ပြီးတော့ထူပါလားဟင်ပြီးတော့ထူတဲ့နေရာပြုံးပြုံးကြီးလည်းမဖြစ်ရဘူးဘုရားတို့လိုပါပြုံးတစ်ဖြည်းကြီးနဲ့မှမနေဘူးတို့ကတစ်ဖြည်းကြီးနဲ့နေတာ လေလေမပြုံးပါဘူးဗျာအဲမပြုံးလို့မဲ့ရမလားဆိုတော့မဲ့တာလည်းမဟုတ်ဘူးဗျာသူကအများအားဒီးနေတဲ့တဲ့သွေးကူကဒီးနေရောတို့စိတ်ကလည်းကြီးနေမှာဒီးနေတဲ့စိတ်အဲ့ဒါကြီးကိုပုံဖမ်းယူရတာဟင်ဒီဖျားထူးတဲ့ပုဂ္ဂိုလ်သူတို့ဟိုရွှေလိုငွေရှင်းဘုတ်ကဖျားထူးမှပြောလို့တို့ပြီတာပါတို့ကတော့သူလိုကိုလိုထူတယ်ထင်တာဟုတ်ဘူးဗျာ သူ့ရဲ့ခုနကစီကံအတိုင်းဟိုတို့ပါခင်ဗျားတို့ပြောတော့စသေးလားဟုတ်ပါဘူးစကင်းနဲ့လိုရတာဗျာဟင်အဲ့တော့တို့ဒီဖရာကိုပူဇော်လို့ရှိရင်လည်းတက်တော်ထင်ရှားနဲ့အတူတူပဲမဟုတ်ဘူးလားဟုတ်ပါဘူးတို့အဲဒီမှာတော့ဂျင်ဝီလို့ရှိတာပဲဦးဟုတ်ပြီတို့အဖေဒီအမေဒီဆုံးသွားပြီကြည့်သေးလားမရှိတော့အဖေဒီအမေဒီဓာတ်ပုံမရှိဘူးလားရှိပါပါအဲ့ဒီဓာတ်ပုံကအဖေဒီအမေဒီနဲ့ ချို့ဆိုတူမတူတူပါတယ်အဲတူသလားတူတော့ဒါတို့အဖေဟေးဆိုတော့တေချာကြည့်တော့အဖေရှိကုန်လေးကငါတို့ကိုဘယ်လိုပြုစုသွားတာအမေရှိတော်လေးကငါတို့ကိုဘယ်လိုသဘောထားတာလဲအဲ့လိုလေးအာယုံလေးတွေးပြီးတော့အဲ့ဒီဓာတ်ပုံကြီးအာယုံပြုလေးအမေစီစိတ်မရောက်နိုင်ဘူးလားဟုတ်ကလားဟုတ်ပါဘူးတို့ဖရာစီတီအဲ့လိုစိတ်ရောက်ကြလားဟုတ်ပါဘူးကြီးမွေးကြီးနေနေ ခုချိန်ကြီးလိန်လို့လင်းလားစိတ်ရောက်ပါဟုတ်ပါတယ်ဟုတ်မင်းဖျားစီကြီးရောက်ဖို့ပေါ်ပါမလားရောက်ပါတယ်အဲနင်းနင်းနင်းရောက်ကြည့်ရတယ်နေတော့ပါဘူးဟင်တို့ကဖျားစီကြီးဖေးရောက်ရှိပါပါဟင်ဘာဖြစ်လို့တော့ညံမရှိလို့တရားကံတော့ရှိတယ်ညံမရှိဘူးတို့စာကဆိုတာပေါ့ဘုံကြီးလည်းဒီလိုခွဲမှာပေါ့ ဥပမာပဲဗျာမင်းဘိသိက်ခံဖရာတို့ကမင်းဘိသိက်ခံဖရာရင်ဆုံးတာဥဒေကေတေတို့တင်ချစီတီကြောက်ဘူးဗျာမဟာမြမုန်နီဆိုတော့ဟောမဟာမြမုန်နီမှာတို့ဆုံးတယ်ဖရာစီတီရောက်ကြလားဟဲ့ကြီးငွေရောက်ပါဗျာဒီဒါမှမရောက်ဖဲနဲ့ခိုးဟာဘယ်လိုလုပ်ရောက်တာမရောက်ဘူးမရောက်ဘူး အော်ဝီဒီကောဒီမွေလိန်နာရောအေးဒီမလေးရဘူးခဲဟေးဟေးအဲဒိုကအုပ်ပုံတော့ကိုစေနာထားရင်တို့အုပ်ပုံတော့ရတို့တရားသာရှိ၍ပညာမရှိသောပုဂ္ဂိုလ်ဟာအုပ်ပုံမှာဆုံးတယ်လို့သာဆိုတယ်ဘုရားစီတီမရောက်ဘူးပညာသာရှိ၍ ကတားမရှိတဲ့ပုဂ္ဂိုလ်ကလည်းပုပ်ပုံမှာဆုံးတယ်ဘုရားစိတ်ကြည်တူလည်းမရောက်ဘူးလေဘုရားတို့ပြောတာကွာဒါလည်းအုတ်ပဲတို့အိမ်ကလောက်တာလည်းဒီအုတ်ပဲမဟုတ်ဘူးလားဘုရားတော်လောက်တာလည်းဒီအုတ်ပဲဘာထူးတော့သူကညာတော့ရှိတယ်တရားမပါဘူးညာနာရှိ၍တရားမပါသောပုဂ္ဂိုလ်မှာလည်းပဲအုတ်ပုံမှာဆုံးတယ်ဘုရားစိတ်ကြည်မရောက်ဘူး ဟုတ်လားတရားလည်းရှိမှပညာလည်းရှိမှဖရာစီကိုတည့်တည့်ရောက်တယ်တဲ့အဲတို့ဇီးရွှေမန်းတွေဖရာစီရောက်ဘူးကြဟဲ့ဇီးရွှေမန်းတို့ဟင်းခုချိန်နေမရောက်ဘူးသေးဘူးဟိုရှိလားကြီးဒီမှာမရောက်ဘူးရင်တော့ကားတွေဘယ်လိုလုပ်ပြောဘူးတို့ဖရာစီတွေရောက်တယ်တဲ့နော် မင်းလို့ပြောတာတို့ဘာလာထုံးစံနဲ့ပြီးလို့ပြောတာမှန်ပါဗျာထုံးစံနဲ့ပြီးနေတယ်ဘုရားစီတီတို့မရောက်ဘူးအဲ့တော့ခုနကတို့ပြည်ဒေတာပဲကိုကိုအမေကိုအဖေဒီပြီးနောက်ကိုသူတို့ကြံတဲ့ဓာတ်ပုံကိုကြည့်၍အမေရှိတုံးကတို့ပေါ်ထားတဲ့မေတ္တာနဲ့ပြုစုဆောင်ရှောက်ဖို့ဟုတ်နော်အဖေရှိတုံးက တို့လိုမြစ်တာနဲ့တို့ဘောကိုကြည့်ရှုစောက်ရှောက်ဖို့အဲ့ဒီတိတို့ကဒီဓာတ်ပုံကြော်ပြီးစိတ်ကရောက်အောင်မှာတည်းညာဟင်ရောက်ခုကြတယ်လားနေပါလေတဲ့မဲခွေပြမဲခွေပြဟင်ဟင်မတာနော်သူကဘာတော့မိယုဖလာလေးနဲ့ပြီးလို့အဲ့တော့တရားလည်းရှိပါပညာလည်းရှိပါ တရားသာရှိပြီးပညာမရှိရင်လည်းတစ်ဖက်ကမ်းမှာတစ်ဖက်ကိုဆွဲနေတတ်ပါတယ်ပညာရှိရင်တရားမရှိရင်လည်းတစ်ဖက်ကမ်းမှာပဲတစ်ဖက်ဆွဲနေတတ်ပါတယ်ခုနကတို့ပြောတာအဲဥပ္ပုံမှာဆုံးတယ်တရားရှိပြီးပညာမရှိလည်းဥပ္ပုံမှာနော်ပညာရှိပြီးတရားမရှိလည်းဥပ္ပုံမှာနော်တရားနဲ့ပညာတွဲပြီးမှဘုရားစီတီရောက်တယ်ဟင်ဟိုဒီနေ့ ရာတကာဘုရားမများကသူတို့မာနိယပင်လာတဲ့ညီရတာဟူတော်ကြီးပဲကမ္မာလာဘုရားစီတိတဲ့ကကြမှာလားဟုတ်ပုံပေါ်ပါမလားဟုတ်ပါတယ်ဗျာသူကတော့မနေရပြောသလိုငယ်ငယ်တုန်းကလူကိုပြောကျင်တော့တာပဲနင့်ဖျားစုနင့်ဘုသူကြီးစရာမယုံရင်ချိန်ခိုင်းတာဘုရားစီတိရောက်ပါမလားဟဲ့ဒီရွှေမန်းတို့ရောက်ပါပါဗျာ ဟုတ်တော့ဘောပါဗလားဟုတ်ပါတယ်ဗျာဟင်ရောက်အောင်ယူနော်ဟုတ်ပါဗျာအဲတကယ်လို့တို့ကအခုရှိနေတဲ့စကြင်ကြောင့်ကိုကြော်၍ဖျားခဲ့သို့တက်တော်ထင်ရှားအာယုံပြုခဲ့ရင်ဖျားရှိတုံးကလှူတဲ့တိုင်ကိုသူလားအတူတူပဲကျမပါဟုတ်နော်ဖျားရှိတုံးကတိုင်ကိုသူရကြောက်ဖင်းလူတင်ဆိုရင်တော့မရနိုင်ဘူးလေ အဲ့တော့တို့ကအခုလူမဲ့ဟာကဘုရားတက်တော်တင်ကြရှိတဲ့နေရာရောက်အောင်တို့စိတ်ကိုပို့ပေးသမ်းပါကြောက်စင်းလူတွေရမထားနဲ့ဟုတ်ကလားဒီဘုရားတကဘုရားမာရီအင်းဒိုဒိုနာနေပြီးအင်းဆောင်ပြောအောင်မတယ်အေးအေးဘယ်လိုဘုရားမာရီကဖုတ်လိုက်ဖုတ်လိုက်ဖြစ်နေပြီးတေးရမသေးကြသေးဘူးဆိုတော့ဦးဖြူကြီးတို့တာမီးဟို မောင်နှမအရိယာပြောပါအမေဟိုကြီးရတော့မှာဖရာလူဘူးလေဘုရားပါယုတ်ကြီးအာယုတ်ကြီးတူတူလေးပြောမှာအဲ့ဒီချိန်မှာဒီဖရာကိုစိတ်ရောက်ရင်အဲ့ဒီဖရာအမဘယ်ရောက်နေတယ်နော်ပါလေဗျာဟင်ဘယ်ရောက်မထင်တော့အဲ့ဒီဖရာအမလုံးဘူးလေဖရာအမပါလို့မပေါ်ဘူးပါပါဗျာပါပါ င်းလုံးမလုံးလို့ပြောရတာလေခုလေကပုံတော်ကိုဖြတ်ထားခဲ့ပါဘုံတော်ထိရောက်အောင်စိတ်ကိုပို့ထားပါပါဒီဘုရားတခါကြီးအဲဖုတ်လိုက်ဖုတ်လိုက်ဖြစ်နေတော့လည်းစိတ်မချတော့ဘေးကဝိုင်းပြောမှမဟုတ်ဘူးလားအဖေဟိုညေးတာတော့မှအဖေကလူခဲ့ဘူးလည်းမဟုတ်ဘူးလားတိုက်ဖောက်ခဲ့ဘူးလည်းမဟုတ်ဘူးလားအာယုံပြုတ်အာယုံပြုတ်အဲရင်ကိုယ်ကလည်း ပင်လေတဲ့နစ်တော်မဲ့ချိန်ညာအဲ့တော့ကြောင်အားလာအားနဲ့မိရာဆွဲရမှာအေးအဲ့ဒီချိန်ဘုရားကြောင်ဆင်းလူကြီးအာယုပြုတ်နေတဲ့ချိန်ညာအဲ့ဒီဘုရားတကားကြီးအသက်ထွက်သွားရင်ဘယ်ရောက်မယ်ထင်ကြောင်ဆင်းလူကြောင်ဆင်းလူကျေကျေပြောသားမှာရဲ့ဘုရားတကားကြအောင်အေးတို့တော့မမေးလိုက်ဘူးတို့ငယ်ငယ်က ဒီဝီကြီးဆိုဘုံမမီမှာပေါ့တို့တောင်းကြောင်မှာဒေါ်ချစ်ဆိုတာရှိတယ်ဒေါ်ချစ်ရဲ့အဖေလားအဲအိမ်သားလားမသိဘူးအောင်ဖိုးဆိုတာရှိတယ်မမေ့လောက်ဘူးဟင်ဘာမှမမီတာနေပဲအဲ့ဒီတို့မင်းတို့အကြောင်းကဘာလို့စင်များရှင်ကိုတော်ကြီးတော်နဲ့သိသလားသိတယ်စင်များရှင်ကိုတော်ကြီးကဟိုမိုးခေါင်တဲ့ချိန်ဆိုလို့ရှိရင် ကြွားပင်းပြီးတော့ဖုန်းတော့ကလို့ရှင်နည်းနည်းများတော့မှာအာတကူအဲ့တော့ဒီမှာကြည်တာဟုတ်အဲ့တော့အောင်ဖူကြီးဒီကနေ့တော့ဘေးကဝိုင်းပြောတာအောင်ဖူကြီးဖယားကအာယုပြုပါဖယားကအာယုပြုပါအောင်ဖူကြီးကလည်းကြောင်းအောင်လည်းစင်နာရှင်ကိုလိုကြီးအာယုပြုအဲဘုသူနန္ဒလည်းဘုသူနန္ဒတို့ကဟိုဟာ အလှူတစ်ခုသွားတာလေမရှိဘူးဆိုကြောင်းသားတွေကြီးပဲတန်တယ်လို့ဆိုတယ်။အောင်ဖိုးကြီးမင်းကုန်းကအသက်ထွက်တာတို့ကြောင်းကိုဒီလူတိုင်းဝင်လာအားကြောင့်မတွေကအောင်ဖိုးချအောင်ဖိုးချတဲ့လိုက်ကြီးကလှဲ့လဲကြီးဘူးကြောင်းပေါ်တန်းတက်သွားအာဦးအောင်ဖိုးချဦးအောင်ဖိုးချနဲ့ကြည်ကြီးတာစင်များရှင်ကိုတော့အောင်ကုန်းဝင်သွားတာထွက်မလား တို့မရတကားပြောင်းဒီရလာမရအောင်ပြောင်းကိုဝင်တော့ပြန်ကိုဝင်ပါဦးတရားဘိုးဘိုးဘိုးပါဘယ်လိုလဲတရားအေးမလုံးလို့နေပါဗျာအေးအေးအာယုံကြီးမှားမှာလို့ပြောတာနော်မှန်ပါမှန်ပါဗျာဘုံတော်နဲ့ရံတာနဲ့ဘုံတော်ကိုကြည့်ပွားပါဘုံတော်ကိုဖြတ်ခဲ့ပါမှန်ပါဗျာဘုံတော်ကိုဖြတ်ခဲ့ပါတို့ပါလား သူတို့ပါရှိပါပါဗျာအခုတော့လက်ကင်ဖုန်းတွေပါလေမှန်ပါဟိုခဏနေတာကတတ်တာနော်တခါပြောတော့ခဏကြည့်ပြီးကြည့်ပါပါဗျာဘယ်လိုအရုံးပြီးဟိုကခဏကတော့ဟိုတက်ဆိုင်သူပဲဆုံညလို့ခဏနေတာတော့မှန်ပါဗျာတော့ခဏပဲလေမှန်ပါဗျာ ကနနှိပ်ပြီးဟိုဟိုဘက်ကတုံ့ပြန်လာကြတော့ကနကြီးလာတာဟိုဘက်ကိုအာရုံပြုတာဟိုဘက်ကိုအာရုံပြုတာကိုယ်ဘယ်ကိုအာရုံပြုမယ်ခင်ဗျာဘုရားအာရုံပြုတာကနကြီးအာရုံပြုပါမှာကဲကဘွယ်ဝင်တာ 一二九一。 me. down? Yeah. ယံသာယမယံသာဒီဝါယခဒီဝါယခအိန္ဒဘူမအိန္ဒဘူမအာဂတနာအာဂတနာအထုမှတ်၍အထုမှတ်၍မြတ်ပုံညာအမြတ်ပုံညာ